အခန်းကြီး30အငယ်1မှ9အဘိမလက်လက်ထက်နောက်မှဣသရေလအမျိုးကိုကယ်တင်သောသူဣသခါအမျိုးဒေါဒေါတာဖူဝါဤတာတောလတီပေါ်ထွန်း၍အေဖရင်တောင်ပေါ်ရှမိရမြို့မှနေလေ၏ထိုသူသည်ဣသရေလအမျိုးကို အနှစ်23နှစ်ပတ်လုံးအုပ်ဆိုးပြီးမှတည်၍ရှမိရမြို့မှတင်းချိုလေ၏ထိုသူလက်ထက်နောက်မှ ဂိလပြည်သားယာဣရသည်ပေါ်ထွန်း၍ဣဒေလအမျိုးကိုအနှစ်နှစ်ဆယ်နှစ်နှစ်ပတ်လုံးအုပ်စိုး၏ထိုမင်း၌ကသား30ရှိ၍သူတို့သည် မြင်းတငယ်30တို့ကိုစီးလျက်ဂိလပြည်၌ယာကုပ်ယာဣရအမည်ဖြင့်ယနေ့တိုင်အောင်ခေါ်ဝေါ်သောမြို့30တို့ကိုကံကြွေးပြုကြ၏ယာဣရတည်၍ကာမူမြို့မှတင်းကြိုလေ၏ အငယ်6မှ9တပန်ဣဒေလအမျိုးသားတို့သည်သာဝရဖျားရှေ့တော်၌ဒုစရိုက်ကိုပြု၍ဘာလဖျားအာရှာတရဖျားရှုရိဖျားဇီဒုံဖျားမောဘဖျားအာမုန်ဖျားဖိလိတိဖျားတို့ကိုဝုပြု၍သာဝရဖျားကိုဝုမပြုစွန့်ထားကြ၏သာဝရဖျားသည်ဣဒေလအမျိုးကိုအမျက်ထွက်၍ ဖိလိတိလူတို့၌၎င်းအာမုံအမျိုးသားတို့၌၎င်းရောင်းတော်မူသည်ဖြင့်ယော်ဒန်မြစ်တစ်ဖက် အာမောရိလူနေရာဂိလပြည်၌နေသောဣဒရေလအမျိုးသားအပေါင်းတို့ကို ထိုနှစ်မှဆ၍38နှစ်ပတ်လုံးညှင်းဆဲကြ၏အာမုံအမျိုးသားတို့သည်လည်းယော်ဒန်မြစ်ကိုကူး၍ယူဒအမျိုးဗိယံမြေမျိုးအေဖရင်အမျိုးသားတို့ကို တိုက်သည်ဖြင့် ဣဒေလအမျိုးသားတို့သည် ကြီးစွာသောဆင်းရဲခြင်းသို့ရောက်ကြ၏